အခန်းကြီး၄အငယ်၁မှ9တင်းဒီအစင်းလှပေ၏ငါချစ်သောနှမအလွန်လှပေ၏ဗျာပါဆန်ချာမှာဂျိုးမျက်စိနှင့်ပြည့်စုံ၏သပင်သည်လည်းဂီလန်တောင်ပေါ်မှဆင်းလာသောစိတ်ဆုကဲ့သို့ဖြစ်၏တင်းဤတွားတို့သည်လည်းအမွှေးညက်၍ရေချိုးရမှတက်လာသောတိုးစုကဲ့သို့ဖြစ်ကြ၏တကောင်မှမယောအမွှာသာဖွာတတ်ကြ၏နှုတ်ခမ်းသည်လည်းညီတွေးသောဂျိုးနှင့်တူ၏စကားသံလည်းတာယာပေ၏ နပန်းဆန်ကြားမှပါတို့သည်တလဲသီးရှက်နှင့်တူကြ၏လေပင်သည်လည်းသူရဲတို့သာသုံးဆောင်တတ်သောဒိုင်းလွားတထောင်ဆွဲထားသောလက်နှင့်ဆုံဗန္နာတိုက်သည်ဟုသောဒါဝိမင်း၏ရဲတိုက်နှင့်တူ၏ရင်သားနှစ်ဖက်တို့သည်နှင်းတော်၌ကျက်စားသောတရေတငယ်အမွှာနှင့်တူကြ၏မိုးမတော့မှောင်မိုက်အရေးမပြေးမီငါသည်မူရန်တောင်နှင့် လောဗန်ကုန်းသို့သွားမည်ငါချစ်သောနှမတင်းသည်အပြစ်စုံတစ်ခုမျှမရှိတကိုယ်လုံးလှပေ၏အငယ်ရှမ16ငါနှင့်တူလေဗနုန်တောင်ကလာပါအပေငါနှင့်တူလေဗနုန်တောင်ကလာပါအာမနတောင်ထိပ် ရှနိရတောင်ဟေရမုန်တောင်ထိပ်ရှင်သည့်တွင်များကျက်တစ်နေရာတောင်များအပေါ်ကချိရှုပါငါနမငါခင်မွန်တင်းဒီငါနှလုံးကိုလူယူပြီးတင်းဤမျက်စိတချိလက်ဘင်းတလှက်ဖြင့်ငါနှလုံးကိုလူယူပြီးငါနမငါခင်မွန်ဒီမေတ္တာသည်အလွန်ချိုပေ၏ဒီမေတ္တာသည်စပြည့်ထက်အထူးသဖြင့်ကောင်းပေ၏ တင်ထုံသောနံ့သာဆီသည်နံ့သာမျိုးတကာတို့ထက်အထူးသဖြင့် မွှေးကြိုင်ပေ၏။ငါ့ခင်ပွန်း၊သင်၏နှုတ်ခမ်းသည်ပြားလပို့ကဲ့သို့ယိုတတ်၏။လျှာအောက်မှာနို့နှင့်ပျားရည်ရှိ၏။အဝတ်တန်ဆာသည်လည်းလေဗနုန်အမွှေးကြိုင်ကဲ့သို့မွှေးကြိုင်လျက်ရှိ၏။ငါ့နှမ၊ငါ့ခင်ပွန်းသည်ဝမ်းကာသောဥယျာဉ် ပိတ်ထားသောရေကန်တစိမ့်ခတ်သောရေတွင်ဖြစ်ပေ၏တင်ဤပြိုးပင်တို့ကခြုံသောအသီးကိုတီးတက်သောတလဲတော်နာရုပင်နှင့်ရောသောဟင်နာတော်နာရုပင်ကုရကုမပင်ကြံပင်တစ်ချဘိုးပင် လောဘံပင်မျိုးမုရံပင် အကျော်ပင် အမျက်ဆုံးသောနန္တံပင်မျိုးပါကြ၏ဥယျာဉ်များကိုရေလောင်းเสียရေကန်စမ်းရည်တွင် လေဗနုန်တောင်ကစီးထွက်သောမြည်ရည်လဲပါသည်မြောက်လေနိုးပါတောင်လေလာပါငါဥယျင်အပေါ်သို့လာကြပါ မွေးကြိုင်သောအနံ့သည် ပြန့်လှိုင်ပါစေငါချစ်ရသခင်သည်ဥယျင်တော်သို့ဝင်၍ချိုသောအသီးကိုစားတော်မူပါစေ